ကြည်ညိုခြင်းဝမ်းမြောက်ခြင်းပီတိဖြစ်ခြင်းတွေဟာဒါတွေဟာဖြစ်ပေါ်ပြီးတော့လာတာပဲသက်ဆိုင်ရာဖြစ်တဲ့တရားဓမ္မတွေတော့ပို့ပြီးတော့ဖြစ်ပါလိမ့်မယ်တရားဟောတော်မူတဲ့တရားတော်တွေကိုကြားတဲ့အခါကာလမှာလည်းအဲ့ဒီတရားတွေဟာဘုံကြီးကလည်းဟောနေတဲ့တရားတွေပါပဲအဲ့ဒီတရားတွေကြားတဲ့အခါကာလလည်းပဲစိတ်ကြည်နူးပြီးတော့ပီတိပါမုဇ္ဇာတွေဖြစ်เสียရတယ်ဒါတွေလည်းပဲပီတိပါမုဇ္ဇာတွေဟာဖြစ်တယ် အဲသက်ဆိုင်ရာတိတဲ့တရားဓမ္မတွေဆိုရင်ပို့ပြီးတော့ပြင်မှာပေါ့လူသားနဲ့ဒါနာဝတ္ထုနဲ့စပ်ပြီးတော့လဲရသေးတဲ့ထောင်လို့ရှိကပရိက္ခရာဒါနာတွေတူခဲ့တဲ့အတွက်ကြောင့်နောက်ဆုံးပစ္စည်းမဘဝမှာမြတ်စွာဘုရားထာမယဟန်ပြုဝေရခွင့်တောင်းတဲ့အခါသင်္ဃာသပိစာတော်ပရိက္ခရာတွေ မကြာရမကြံရပဲနဲ့မြတ်စွာဘုရားသခင်ကအေဟိဘိက္ခုခေါ်ယုံမျှနဲ့တကောဖြင့်ပြီးတဲ့ငငန်းသပိစာတော်ပရိက္ခရာတွေပြည့်စုံသွားတယ်ဆိုတာကိုဒါကြတော့ကြားဘူးနေကြတာပဲဒါပေမဲ့လို့ဝိထုသက်တိသာရကနဲ့တင်ပြလိုက်တဲ့အခါကလည်းအသိလို့ဖြည့်ပြီးတော့ဒါလည်းအတုတကအတုမတွေမှာအမှန်တန်ကိုအာရဝန်တာစရာပါပဲအခုငငန်းသပိပရိက္ခရာတွေမကဘူးသူစရာတွေအများကြီးပဲ။

တစ်ဆယ်တသီးသောမိတွေလောင်းနေကုန်ဆိုတာတရားဓမ္မတွေလည်းသဘောပေါက်မှာပါပဲလောကမှာလူချမ်းသာတွေနာချမ်းသာတွေဇမချမ်းသာတွေဆိုတဲ့ချမ်းသာတွေအကုန်လုံးကအကျဉ်းချုပ်လိုက်လို့ရှိရင်ဖြင့်ဓွာ6ပါးက6မျိုးပဲရှိပါတယ်မြင်ရတာကတစ်မျိုးကြားရတာကတစ်မျိုးနားရတာကတစ်မျိုးစားသိရတာကတစ်မျိုးတွေးထိရတာကတစ်မျိုး သိကူးတဲ့ကြံပြရတာဒီ6မျိုးပါတော့အဲဒီ6မျိုးတွေကိုပဲချမ်းသာမျိုးမျိုးတွေထင်ပြီးတော့သာယာမမောပြီးတော့နေကြအဲသေကုအာရိတံရူပအာရိတာစသည်ဖြင့်မြတ်စွာဘုရားဟောတဲ့ဒေသနာနဲ့ကြည့်လိုက်လို့ရှိရင်ဒါတွေမိလောင်စာတွေကြီးတဲ့အကုန်လုံးဖြစ်မြင်မှုထဲမှာမြင်စေခဏမှာပါဝင်တဲ့မျက်စိအခြင်းမြင်မှုတွေးမှုခါးစားမှုဆိုတဲ့၅ပါးသောတရားတွေ သိအဲ့ဒီ၅ပါးသောတရားတွေကိုငါမြင်တယ်လို့ပဲထင်တယ်အမှန်တော့၅ပါးသောတရားတွေအဲ့ဒီ၅ပါးသောတရားတွေရာဂဆိုင်သောစရီသောမိလို့ဖြစ်တောက်လောင်နေတယ်လို့ခုနကဒေသနာတွေတန်းဟောသွားတယ်အဲ့ဒါလူပြည်လောကကနေပြီးလူတွေအသီးအသီးမြင်နေတဲ့အခါနတ်ပြည်လောကကနေပြီးနတ်တွေအသီးအသီးမြင်နေတဲ့အခါဇမပြည်လောကကနေပြီးဇမတွေအသီးသီးမြင်နေတဲ့အခါမြင်တိုင်းမြင်တိုင်းဟာအပိသတော့ဒီတစ်ဆက်တည်းသော မီးတွေလောင်စရာမီးစာတွေဖြစ်နေမီးစာတွေဖြစ်ပြီးမီးတွေတဟုံးဟုံးလောင်နေတာပဲလို့ဆိုတာဒါတွေတရားနာတဲ့ပုဂ္ဂိုလ်တွေသဘောပေါက်ပြီးသားဖြစ်ပါလိမ့်မယ်သဘောပေါက်အောင်လို့လည်းခုနဟောပြီးတော့သွားပါတယ်တို့အတူကြားစေခဏနာစေခဏစားစေခဏတွေးထီစေခဏကြံသိစေခဏမှလည်း၅ပါးသောတရားတွေကိုအကြောင်းပြုပြီးငါလို့ထင်တယ်အမှန်ကတော့၅ပါးသောတရား၅ပါးသောတရားတွေဖြစ်ပါတယ် အဲဒါတွေဟာလည်းပဲလူလောကတွေမှာလူတွေအသီးသီးနာလောကတွေမှာနာတွေအသီးသီးဇမလောကတွေမှာဇမတွေအသီးသီးတတ္တဝါတွေအသီးသီးတဏ္ဍာမှာမိလောင်စာတွေဖြစ်နေတာပဲဒါတွေကိုပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ငါတွေးထိတယ်ငါသိတယ်ငါခံစားတယ်ငါကောင်းစားတယ်စသည်ဖြင့်ပါရမမောပြီးတော့နေကြဒါကစိုက်တဲ့စတိတော်မိတွေလောင်းနေတာပြီးတော့ ဖြစ်ပေါ်ပြီးချက်ချင်းပြောက်သွားလို့အနိစ္စမမြဲတဲ့တရားကြီးတွေပဲရှင်မှုပြမှုနှိမ့်ဆက်နေလို့ဒုက္ခဆင်းရဲကြီးတွေပဲသူသဘောအတိုင်းသူဖြစ်ပြပြီးတော့သွားတဲ့အတွက်အနာတ္တအဆုံးမရတဲ့သဘောတရားများကြီးတွေပဲဆိုတာလည်းခုနဟောသွားပါတယ်အဲဒါတွေအများကြီးစုံသွားပါတယ်အခုတော့အဲဒီပါရိသမင်္ဂလာဥပဒမရမင်္ဂလာအကြောင်းပြုပြီးတော့ရေစဲချဖို့ပါပဲရေစဲချတဲ့အခါမှာအဲ နိဗ္ဗာန်မရောက်သေးခင်အတွင်းတာဏှာထဲမှာကျင်းပြီးနေတဲ့အတွင်းတော့ဖြင့်ဒီကုသိုလ်ကောင်းမှုတွေကလောကီကျိုးတွေလိုက်ပြီးတော့အကျိုးပေးပါလိမ့်မယ်။သူမတောင်းလည်းအကျိုးပေးပါလိမ့်မယ်။သူတောင်းလို့ရှိရင်တော့ကိုလိုရှိတယ်လည်းလည်းအကန့်အသတ်ကလေးနဲ့အကျိုးပေးရပါတယ်။ထိုက်တဲ့နဲ့သူ့လေးတွေလည်းတောင်းရမှာပေါ့။အရေးကြီးတာကတော့ခုနပြောတဲ့30တဘာသောမိတွေလောင်းနေတဲ့အနိစ္စဒုက္ခအနတ္တတရားတွေကြီးတယ်ပဲဆိုတော့ဒီထဲမှာဘယ်ဟာမှပါရစရာမရှိပါဘူး သကုသမိမိနိဗ္ဗာန်တိဆိုတဲ့ခုနနောက်ဆုံးကတတ်သွားတဲ့အတိုင်းနိဗ္ဗာန်တိညီးမွေ့စရာတွေကြီးတယ်ပဲဘာမှအထူးဆန်းနေမရှိဘူးမြင်စရာကမြင်ရကလည်းညီးငွေ့စရာကြားရကလည်းညီးငွေ့စရာပဲဟာဒီမှာကောင်းတဲ့ဥစ္စာတွေမဟုတ်အပြစ်မရှိဘူးအဟောင်းတွေကြီးတယ်ဘာမှကောင်းတာတွေမဟုတ်အဲဒီတော့ဒီတစ်ဆယ်ဒီတော့မိတွေငြိမ်းရာဖြစ်တဲ့နိဗ္ဗာန်တရားကလည်းအကောင်းဆုံးပဲအဲဒီနိဗ္ဗာန်တရားကိုပရဏာအချင်း ဒီပဲဆူတောင်းပြီးတော့ဒီပဲချအဲဒီပဲချလူတာနဲ့ဥစ္စာပစ္စည်းတွေထဲမှာစီးရင်ဒီဥစ္စာအာဝိယအောင်အလုံးနဲ့အောင်ပြအောင်ဘုန်းကြီးတွေဖတ်ပြပါဘူးမိဘများကိုမှုထား၍ဘုံမှုတင်လာတော့သာသာတို့သာသမီတစုတို့ဘာပိဇမင်္ဂလာသဖြင့်ဆင်ပြေကျင်းပရတဲ့ဘာငါတော်ရှင်မြတ်တို့အားတပါးတပါးနှင့်လူဝဝတ္ထုစီရင်ပစ္စည်းကသင်္ကန်းတစုံ တိတလဲအနာတရားမြင်သောဘဝတတိသာနိုင်လို့ရှင်းတော်တလို့ခွမ်းဆောင်တတိဟောသောတကူသာဥခဲရမင်းအိုးတစုံပေါ့ဘိုင်းတော်ဖောင်တိန်အစိုးသွားလိုက်စီသဘုဒ္ဓအစိုးယသာပလင်းပလတ်စတိတ်သလုံးသလုံးပလတ်စတိတ်ရေဘူးနောက်ပြီးတော့ မုံရမြို့မှာမိုးညင်းတန်ဖို့တွေကြောင်းလိုက်အတွင်းမှာရှေးရခင်ကတည်းကဆောက်လုပ်လူရန်ထားပြီးသားသို့တော်ဒီစက်မချရဘူးဆိုတော့အဲ့ဒါက9000တန်းကမ္မထံစရိယတစ်ဆောင်းဒီကမ္မထံစရိယကတော့အဲ့ဒီမှာဒရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေချမ်းချမ်းသာသာဒီဝဲသုံးဆောင်ပြီးတော့သူတော်ကောင်းတရားတွေပွားများဖို့လို့ယူရပြီးတော့ယူရချသံဃာတော်များအတွက်

ရှင်သူမြတ်တို့ဖျားတတိတော်တို့သည်ရသော်ဖျားဤသာသနာတော်စီစွာတည်ရခြင်းခွန်ကားခြင်းဤပွားခြင်းစီခင်ခြင်းအကျိုးမှာ၎င်းတတိတော်တို့သည် တစ်ဆက်တပြီးတော်မီးတော်ဖြင့်တောက်လောင်လေးရှိတော်အမရာဝဆင်းရဲမှာလင်းမြစွာဆွမ်းမြောက်၍တစ်ဆက်တပြီးတော်မီးတော်ဤငြိမ်းရာဆင်းရဲခါသိမ့်တော်ဤကင်းငြိမ်းရာဖြစ်တော်နိဗ္ဗာန် မ်းသာမြတ်ကိုသင်များစွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းမြတ်စွာဘုရားဤသာသနာတော်၌ရှင်ဖြစ်ရာဖြစ်ဖြင့်ဝင်ရောက်၍သာသနာဓမ္မကို ကျင်သုံးခြင်းကအလိုရှိကြသောသင်လောင်းယဟန်လောင်းအမျိုးသားတို့ကိုသင်္ကန်းသပိတ်စသောပရိသေရာတို့နှင့်တကွာဘာငါတော်ရှင်မြတ်တို့ဤဌာနဤအာနှင်း၍ ရသော်ဗျာဤအမိန်တော်ဝိနည်းတရားနဲ့အညီအမွယ်7ပါးနဲ့ပြည့်စုံသောသာသနာတော်မြတ်၌သင်္သာမဏေဖြစ် သာသနာမေဖြစ်သင်္သာမဏေဖြစ်သင်္သာမဏေဖြစ်မြင့်မြတ်သောမြတ်သောယဟန်ဖြစ်သောရောက်စေလျက်ပါပိစမင်္ဂလာဥပသံ္ဗရာမင်္ဂလာကံကိုဆောင်ရွက်ကြပါကုန်၏ဒီပါပိစမင်္ဂလာဥပသံ္ဗရာမင်္ဂလာကံကို တောင်းခြင်းဖြင့်ရသော်ဗျာဤသာသနာတော်ကိုဓမ္မနုက္ခအပြင်ချီးမြှောက်ကြပါကုန်၏ပူဇော်ကြပါကုန်၏

သက်ကလှူဒါန်းသွေးမွေးပူဇော်ပါကုန်၏သာသနာ့ရေးသာနာ၏တရားအထုတ်လျက်ရှိသောယောဂီပေါင်းတို့အားလီမွန်မြတ်သောသာဝေသောဝေတို့ဖြင့်သွေးမွေးပါကုန်၏ ကြွားရောက်လာသောပရိသတ်ပေါင်းအားလည်းမွန်မြတ်သောသဝေသဝေတို့ဖြင့်တဲ့ခံကျွေးမွေးပါကုန်၏ဤသောကျွေးမွေးပြီလင်ယခုခါ၌သံဃာတော်ရှင်မြတ်တို့၏ မျက်မှောက်လာ၏ရမဂုံသုံးပါးနှင့်တကားစစ်ပါးသီလကိုခါယူဟောက်တည်ကြပြီလင်ရှင်မြတ်တော်ဟောကြားအပ်တော်အနုမောရဏတရားပြိတရားတော်များကိုယိုသေးစွာနာကြားကြပြီလင် သန္တရာဝစီရဲ့မှာသမြောက်ပါရခြင်းအကျိုးငါအထူးသဖြင့်ကြီးရွယ်တောင်းတ၍အထူးပြင်ဆင်ထားသောသင်္ကန်းသီး ခဏဉာဏတုတ်ဘဝအစရှိသောအထူးထူးသောသူဝေဝတ္ထုတို့ကိုဆယ်ပါးသောသီလအစရှိသောဘုရားကျေးဇူးတော်နှင့်ပြည့်စုံတော်မူကြသောသံဃာတော်ရှင်မြတ်တို့အား သိရသည်ပိုင်းခြား၍ရေစေသွန်းချ၍လူရန်ပါကုန်၏အရှင်ဖရာထိုမတပါဘာငါတော်များအတွေ့သီသာပိုင်းခြား၍ထားသောအဲနိုးစီော်ပြီးမောအသရှိသောသုံးဆောင်ပွဲတော်ကိုလီ ရည်စဲသွန်းချ၍သူရန်ပါကုန်၏ရှင်ဖျားဘုမတပါရခင်နှစ်ကာလများကမိုးညင်းအမိုးရွာမျိုးမိုးညင်းပံဗုဒ္ဓေကျောင်း၌အတွင်း၌တိဆောက်ထားပြီးတော့9000လံကမ္မထံစရကိုလီ သရင်သီလနဲ့ပြည့်စုံသောသူတော်ကောင်းပေါင်းတို့သည်အမိဝဲသုံးဆောင်၍အဲသီလအစရှိသောသိက္ခာ300ကိုချမ်းသာစွာကျင့်သုံးနိုင်ရလို့ငါရေသက်သွန်းချ၍ရိုသေစွာလူရမ်းပါကုန်၏ရှင်ဖျား ဤသို့ပပိစ္စမင်္ဂလာဥပသံ္ဗရာမင်္ဂလာကံတို့ကိုအရင်ကပြု၍ယနေ့ဖို့၌ကျွန်ုပ်တို့ပြုစုစည်းဘူးအပ်သောဒါနာကုသိုလ်သီလကုသိုလ် ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဤဟုသောဤကုသိုလ်ပေါင်းသည်အာသောတရား၄ပါးတော့ဤကုံရာကုံကြောင်းဖြစ်သောမဲ့ညာဘုံညာနိဗ္ဗာန်ကိုလက်ဆောင်ပါစေတည်း ဒီကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အန္တရာယ်ဟူသမျှတို့မှာအာခသေးကင်းလို့ကြဝေးကွာရ၍အသက်ရှည်ခြင်းသင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းဘုံတော်အာနုဘောကြီးမားခြင်း ရာများခြင်းကျမ်းမာခြင်းချမ်းသာများခြင်းသရှိသောလူလာတောင်းတအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်သာခတိပြည့်စုံကြ၍အထူးအားဖြင့်သူတော်ကောင်းတို့နှင့်ပေါင်းသင်ရခြင်း သူတော်ကောင်းတရားကိုကြားနာရခြင်းသူတော်ကောင်းတရားကိုကြီးညိုလေးစားနိုင်ခြင်းအစရှိသောကောင်းမြတ်သောဂုဏ်သူတို့နှင့်ဘဝတိုင်းဘဝတိုင်းပြည့်စုံကြ၍မဉ္ဇဏ်ပူညာနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတို့ကို တိုးတက်ပွားများအာထုံနိုင်ကြသည်ဖြစ်၍ဆင်းရဲခါသိမ့်တော့၏ငြိမ်းရာဖြစ်သောရာဂဒေါသမောဟအစရှိသောတစ်သက်တသိသောမိတော့၏ငြိမ်းရာဖြစ်သော

ကျွန်ုပ်တို့ပြုစုသမျှဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဒီဟုသောဒီကောင်းမှုပေါင်း၏အဖို့ပါကကိုသမီးယဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဒီရနိုင်ရောက်ရှိနေသောသိဒ္ဓအပေါင်းအား၎င်း နုတော်ဤကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာဤကျောင်းဆောင်နာဘာနာတော်ဆောင်နာလောကကိုဆောင်ကြောက်သောနာတရားမင်းယမမင်းအသရှိသောနာပေါင်းတော်အလကားအလုံးစုံသောတ ত্ত্ব အပေါင်းတော်အလကား ပေးပြပါကုန်၏ညပေးပြပါကုန်၏ညပေးပြပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့သည်ဒီကောင်းမှု၏ဖို့ကိုရကြ၍ကိုယ်စိတ်နှပြခံပါကြသည်ဖြစ်ပါစေကုန်သတည်း သာဓုသာဓုသာဓုဒီနေ့ဥဒိယအောင်တို့ရှင်ပြုယဟန်ကအလူဒါနမင်္ဂလာပွဲအလူဝတ္ထုတွေဒီမှာဆင်းရဲနဲ့အများကြီးပါပဲ။ ။တန်ဃာတော်တွေကိုမွန်မြတ်သောဆွမ်းခဲပဲဘောဇင်လေးလူဒန်းဆက်ကပြီးပြီ။ကြွားရောက်လာတဲ့ကလျာဏမိတ်ပရိသတ်အပေါင်းတွေလည်းမွန်မြတ်သောဆွမ်းခဲပဲဘောဇင်လေးနဲ့ကျွေးမွေးလူဒန်းပြီးသွားပြီ။အခုအချိန်ကတော့မိမိတို့ပြုတဲ့ကုသိုလ်ကောင်းမှုကိုအထွတ်တတ်တဲ့အနေနဲ့

တရားပွဲအတွက်ရေနွေးအိုးကြီးနှလုံးရေနွေးရေနွေးကြိုးရပြပါတလုံးဆိုတာဘယ်ဟာလဲပြပါတလုံးကဟာအောက်အောက်ငါပြာရီခုနှစ်ဒါဇင်သာဘူးကနှစ်ဒါဇင်ခုံခင်းကတစ်ခု သံဃာတော်များအတွက်မေတ္တန်ဃာတော်များ15ပါးအတွက်ကျေးဇူးစွာသာသနာ့ရေးတာမှာဆောက်လုပ်ကြတဲ့ကျောင်းအတွက်2000ပင်သင်္ဃာတော်15ပါးတပါးလင်30အဲ300 60နဲ့တရားနဲ့65ပြားတန်ဝုထုပစ္စည်းဖြစ်မှာပေါ့ဟိုဒီကဟိုနင်းနေမလားသင်္ကန်းတို့ဒီတို့ခဏတို့တစ်တာတို့ပေါ်စောတို့ဟုတ်လားဒါတွေဆရာတော်များပင့်စီရိမကြီးရနောက်ညာလောင်များအတွက် သင်္ကန်းသပိပရိခယာ499ကျပ်ရှင်လောင်းရှင်လောင်းမြအတွက်သင်္ကန်းသပိပရိခယာက263ကျပ်လူဝဝတ္ထုမဲပစ္စည်းဒါတွေကပြီးတော့မှမဲချမှာပြီးပြီးမှလားပြီးမှပါဒီမှာအခုမှဒီမှာ ရောက်လာတဲ့ယောဂီတွေလက်ကျင်တွေအတွက်မဲကြပြီးသူကိုရတာပစ္စည်းက160နဲ့6ကျပ်95ရတာမနေ့ကင်းကသွန်ကွန်အခန့်စိတ်စုစုပေါင်းက2000အားလုံးစုစုပေါင်းလဲလို့ရှိရင်ဘယ်လောက်ကြီးတော့ဆိုတော့1000နဲ့1000နဲ့ 614ကျပ်190ရေအဲ့ဒါတွေကိုအလုံးစုပေါင်းပြီးတော့ရွယ်ချက်ရှိတဲ့အတိုင်းကိုရွယ်ချက်ရွယ်ချက်ပြီးတော့မိမိလိုရှိရတဲ့စုတွေတောင်းဖို့ပါပဲတရားကတော့ပြီးမှပဲဟောရတရားကတရားဟောတဲ့ပုဂ္ဂိုလ်လဲဘေးကပုဂ္ဂိုလ်တွေမငယ်ပဲနဲ့အလိုရှိသလောက်ဟောနိုင်အောင် အဝေးကပြန်မဲ့ပုံကိုယ်တွေလည်းအဲစောစောစီစီပြန်ဖို့ရအခြေရပြီးတော့သွားအောင်လို့ဒီဇက်ကအရင်ချမင်္ဂတော့တရားဟောပြီးမှအဲ့ဒီဟောတဲ့တရားအဆုံးမဩဝါဒတွေနှလုံးသွင်းပြီးတော့ဒီဇက်ချဝေအစဉ်လာကတော့သူကကောင်းတဲ့အစဉ်လာပါပဲဒါပေမဲ့လို့ဒီကအတူတကအတူမတွေအလုံးကဒီနှလုံးသွင်းမှုတွေက နားလည်ပြီးသားလို့သွားမှာပေါ့လေသူကတရားတွေလည်းပဲမပြနာနှလုံးသွင်းနေတော့အဲနားလည်ပြီးသားဒီပါပဲအခုထပ်ပြီးတော့အနုမောဒနာတရားဟောတယ်ဆိုတော့ပို့ပြီးတော့ရှင်းလင်းပြီးတော့သွားရတာရှိတာပါပဲဒီဒီပြီးသားတရားတွေပါပဲဒါကြောင့်ရှင်းဥစွာကိုရည်စဲချဒီစခွက်ကဘုရားကြီးရဲ့ကိန်းပါအဲဘုရားကြီးရဲ့ဆိုတော့ သမာဓိဆိုတော့ခုရှင်ပြုတာတွေကကြီးနေတာပါလေတော့အဲကြီးတွေရောဒီပြင်ဟိုတဲ့ကြီးရောကြီးရောသားရောတူရောဒီလိုထမရလို့ဟမ်တူမပါဘူးလားဟုတ်လားဒီဟိုတဲ့ကယဟန်နေရဒီကပါပါဟုတ်ယဟန်နေရတာอืมဘာကြီးပါကြီးอืม တာမညပဲသူဆိုရမှာပဲဥဒ္ဒါရတာတွေအမျိုးမျိုးဖြစ်နေအားလုံးပဲလိုက်ဆိုကြတာပဲဝဲဝဲပြီးတော့ညီညွတ်ရှင်ဖရာတို့ရှင်ဖရာတို့တတိတော်တို့သည်မြတ်စွာဘုရားဤသာသနာတော်စည်းစွာတည်ရခြင်း ထွန်းကားခြင်းကြီးပွားခြင်းစီပင်ခြင်းအလို့ငှာ၎င်းတတိတော်တို့သည်သံဃာဝဆင်းရဲမှလင်းမြန်စွာဆွေးမြောက်၍နိဗ္ဗာန်ကိုလင်းမြန်စွာရောက်ရပါခြင်း ကျိုးငါ၎င်းမြတ်စွာဘုရား၏သာသနာတော်၌ရှင်ဖြစ်ရဟန်းဖြစ်ခြင်းဝင်ရောက်၍သာသနာဓမ္မသာသနာအမွေတို့ကို ကျင့်သုံးရယူခြင်းငါအလိုရှိကြသောမြည်ဖြစ်သူသာဖြစ်သူအသရှိသောရှင်လောင်းယဟန်လောင်းပုဂ္ဂိုလ်တို့ကိုသင်္ကန်းသပိတ်စသောရှင်ရဟန်းတို့ဤ အသုံးအဆောင်ပရိက္ခရာတို့နှင့်တကွာပြည့်စုံစေ၍သံဃာတော်ရှင်မြတ်တို့ဌာန၌လျောက်ထား၍အံပွဲရှိပါနှင့်ပြည့်စုံသောရသော်ဘုရား၏သာသနာတော်၌ဝိနည်းတော်နှင့်အညီ ရှင်အဖြစ်မြင့်မြတ်သောယဟန်ဖြစ်သောရောက်စေလျက်ပပိဇမင်္ဂလာဥပသံဗရာမင်္ဂလာကံကိုဆောင်ရွက်ကြပါကုန်၏ဤသို့ပပိဇမင်္ဂလာဥပသံဗရာမင်္ဂလာကံကို ဆောင်ရွက်သောအပြင်မြတ်စွာဘုရား၏သာသနာတော်၌သာသနာဒါယာရာသာသနာအမွေခံဖြစ်ကိုအာယူကြပါကုန်၏ဤပပိစမင်္ဂလာဥပသံတရာမင်္ဂလာကံကိုပူဇော်သောအခြင်း ယနေ့ဖို့၌သံဃာတော်ရှင်မြတ်တို့အားမွန်မြတ်သောဖန်ခဲဝေဘောဇင်တို့ကိုယိုသည်စွာသက်ကလူရာတွေးမွေပူဇော်ပါကောင်း၏ရှင်ဖျားကြွရောက်လာသော နာမိတ်တဖြစ်သောမိတ်ဆွေပေါင်းသူတော်ကောင်းတို့အား၎င်းဤသာသနာ့ဤဒါနာဤတရားအထုတ်လျက်ရှိသောယောဂီပေါင်းသူတော်ကောင်းတို့အား၎င်းမွန်မြတ်သောသာဝေသောဝေတို့ဖြင့်ရွေမွေတက်ခံပါကုန်၏ ရှင်ဖျားထို့သောသံဃာတော်တို့အားမွန်မြတ်သောသံခဲဝေဘောဇင်တို့ကိုလူတန်းခြင်းယောဂီပရိသတ်တို့အားမွန်မြတ်သောသာဝေသောဝေတို့ဖြင့် လက်ခံခြင်းဟူသောလူဒါနကိစ္စကိုပြီးဆုံးစေကြပြီလင်ယခုခါ၌အထွတ်တသောအပြင်ရည်စဲသွန်းချ၍တရားနာခြင်းဟာအလိုရှိကြသောတပည့်တော်တို့သည်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 အကျိုးငါဤဝေမန္တအပ်သောအလူဝတ္ထုများစွာတို့တွင်

ဂုံကုတ်ကားတို့ကို၎င်းစေဥစွာရည်စေသွန်းချ၍သူရမ်းပါကုန်၏ရှင်ဖရာသုမတော်ဟာဘုရားတော်ကိုပူဇော်သောအခြင်းရင်ွေးအိုးကြီးနှလုံး ပိပါတလုံးငါပြရည်ဘူးနရာဇင်သာဘူးနရာဇင်ခုံကင်းတစ်ခုဟူသောလူဝဲဝတ္ထုတို့ကိုဤဝဲကျက်တိုင်းရေစဲသွန်းချ၍လူတန်းပါကုန်၏ရှင်ဖျားသုမတပါ ဤသာဝနာရိတ်တာ၌သောလုပ်လက်တံသောကျောင်းတော်အတွဲနှထောင်သောဝတ္ထုငွေတို့ကိုဤစေသွန်းချ၍လူရန်ပါကုန်၏ရှင်ဖျားသို့မရပါအထုအဖြင့်ပင်လျော်သည်ဖြစ်၍ ကြွရောက်တော်မူလာကြသောသီလအစာရှိသောဂုဏ်ကျေးဇူးတော်နှင့်ပြည့်စုံတော်မူကြသော35ပါးသောရှင်မြတ်တို့အား360 360ကြနှင့်65ပြားစီတန်သော65ပြားစီတန်သော သင်္ကာသင်္ကာသီခဏခဏဆွဲကြိုက်ဆွဲကြိုက်သစ္တာသစ္တာကောသောခင်ကောသောခင်အစရှိသောအထူးထူးသောလူဝေဝတ္ထုတို့ကိုအတိအတိပိုင်းခြား၍ဒေသသွန်းချ၍လူရမ်းပါကုန်၏အရှင်ဖေရာ သုမတပါအရာဝေးမှာကြွလာတော်မူကြသောဆရာတော်ရှင်မြတ်တို့အတွက်နေရာတော်ဤစိတ်တို့ကိုလီအဲရည်ရွယ်ရင်းအတိုင်းပိုင်းခြား၍လူရန်ပါကုန်၏ရှင်ဘုရားသုမတပါ ရှင်လောင်းယဟန်လောင်းတို့အတွက်သင်္ကန်းတပိတ်စသောပရိခရာတို့ကိုဤစေသွန်းချ၍လူရန်ပါကုန်၏ရှင်ဖရာသုမတပါသုမတပါ သီလရှင်နှင့်ယောဂီပရိသတ်ပေါင်းတို့အားမဲချ၍လူတိုင်းယံရှိ166ကြ95ပြတန်သောလူဝဝတ္ထုတို့ကိုလီ ရေစေသွန်းချ၍လူရမ်းပါကုန်၏ရှင်ဖျားပါပိစမင်္ဂလာဥပသမ္ပရာမင်္ဂလာကံကိုအကြောင်းရင်းပြု၍အဲကျွန်ုပ်တို့ပြုစု လှူဒါန်းပူဇော်ကြရသောဒီကောင်းမှုအပေါင်းသည်အာသောတရား၄ပါးတော့ဤဘုံရာအကုန်ကြောင်းဖြစ်သောမေညာဘုံညာနိဗ္ဗာန်ကိုလွတ်ဆောင်ပါစေသတည်းဒီကောင်းမှုကြောင့်တတိတော်တော်သည်ဘေးရန်အန္တရာယ်ဟူသည်မြတော်မှာ သာခတိကင်းလိုကြဝေးကွာကြ၍အသက်ရှည်ခြင်းအသင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းဘုံကောအာနုဘောကြီးမားခြင်းချွေရများခြင်းကျမ်းမာခြင်း ချမ်းသာများခြင်းသရှိသောလူလာတောင်းတသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခသေး ပြည့်စုံကြ၍သင်္ခါသိမ့်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြန်စွာရောက်ရပါလိုကုန်၏ရှင်ဖေရာဤကောင်းမှုကုသိုလ်၏ဖို့ကို မိယဖာဆရာသမားတို့အား၎င်းအဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်းကျွန်ုပ်တို့၏ အသီးသီးသောကိုဆောင်နာအသီးသီးသောအိမ်ဆောင်နာဤကျောင်းဆောင်နာမြို့ဆောင်နာသာသနာတော်ဆောင်နာလောကကိုဆောင်ရှောက်သောနာ တရားမင်းဓမ္မမင်းစရှိသောနာပေါင်းတော်အား၎င်းအလုံးစုံသောအတ္တဝါပေါင်းတော်အား၎င်းမြတ်ပေဝေပါကုန်၏အမြတ်ပေဝေပါကုန်၏ လုံးစုံသောသတ္တဝါပေါင်းတို့သည်အမြရာကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်းအာ